အခန်းကြီး၄အငယ်၁မှ၆တဖန်တုံနေအောင်မှပြုသမျှသောညင်းစေခြင်းတို့ကိုငါထပ်၍ဆင်ခြင်၏ညင်းစေခြင်းကို ခံရသောသူတို့သည်ငိုကြွေးတော်လဲချမ်းသာပေးနိုင်သောသူမရှိညင်းစေတတ်သောသူတို့သည်တကိုးရှိသည်ဖြင့်ချမ်းသာပေးနိုင်သောသူမရှိတို့ဖြစ်၍တေလွန်ပြီးသောလူသေးသည်အသက်ရှင်သေးသောလူရှင်ထက် သာ၍မင်္ဂလာရှိသည်ဟုငါဆိုရ၏တို့ရတွင်တခါမျှမဖြစ်သေးသောသူနေအောက်မှပြုသောဒုစရိုက်ကို မမြင်သေးသောသူသည် ထိုနှစ်ဦးထက်သာ၍မင်္ဂလာရှိ၏တပံကြိုးစားအားထုတ်ခြင်းအမှုနှင့် ကောင်းမွန်စွာပြည်စည်းသောအမှုအလုံးစုံတို့ကို၎င်းထိုတို့သောအမှုတို့ကြောင့်သူတပန်းညူဆူကြောင်းကို၎င်းငါဆင်ခြင်း၏ထိုအမှုရာသည်အနတ္တအမှု လေကိုကျက်စားသော အမှုဖြစ်၏မိုက်သောသူသည်မိမိလက်ချင်းပိုက်ထား၍မိမိအသားကိုစားတတ်၏ညီတက်ချင်းနှင့်ရှင်လျက်လက်တဆုပ်တီးသောဥစ္စာသည် ပင်ပန်းစွာလှုပ်ခြင်းလေကိုကျက်စားခြင်းနှင့်ရှင်လျက်လက်နှစ်ဖက်၌ပြည့်သောဥစ္စာထက်သာ၍ကောင်း၏အငယ်9မှ12တပန်ငါထပ်၍ နေအောက်မှာအနတ္တအမှုကိုဆင်ခြင်သောအရာဟုမူကားလူသည်အဖော်အဖက်သားသမီးညီကိုမရှိတယောက်တည်းဖြစ်တော်လဲကြိုးစားအားထုတ်၍မကုန်နိုင်မိမိစည်းစိမ်ကိုမြင်၍မရောက်ရဲနိုင်ငါသည်ကိုကိုနှင်းဆဲ၍အဘဲသူအဖို့ကြိုးစားအားထုတ်တည်းဟုမမေတ္တာဤအမှုရာသည်လည်းအနတ္တအမှုအလွန်ပင်ပန်းစေသောအမှုဖြစ်၏ လူသည်တယောက်ထီးထက်နှစ်ယောက်သာ၍ကောင်း၏ကြိုးစားအားထုတ်လျင်ကောင်းသောအကျိုးကို ရတတ်၏တယောက်လဲလျင်တယောက်ထူလိမ့်မည်တယောက်ထီးသောသူလဲလျင်မူကားအကျိုးနည်းပြီထူသောသူမရှိ လူသည်နှစ်ယောက်အတူအိတ်လျင်နှွေးတတ်၏တယောက်ထီးသောသူမူကားအဘယ်သို့နှွေးနိုင်သနည်းလူတယောက်သည်တယောက်ကိုနိုင်လျင်ထိုလူကိုနှစ်ယောက်စီးတားနိုင်၏ သုံးလုံးတင်သောကြိုးသည်လည်းအလွယ်တကူမပြတ်တတ်အငယ်73မှ76ဆုံးမခြင်းကိုမခံအသက်ကြီး၍မိုက်သောရှင်မြင်ထက်ပညာရှိသောဆင်းရဲသောသူငယ်သည်တာ၍မြတ်၏ထိုသို့သောသူငယ်သည်ထောင်ထဲကထွက်၍နန်းတော်ပေါ်သို့ရောက်တတ်၏ ထိုသို့သောရှင်ဘုရင်မူကား၊အဘအရိပ်အရာနှင့်နန်းထိုင်သော်လည်းဆင်းရဲခြင်းသို့ရောက်တတ်၏။နေအောက်မှာကျင်လည်သောသတ္တဝါအပေါင်းတို့သည်မင်းအရိပ်အရာကိုခံရသော ထိုဒုတိယသူဘက်၌နေတတ်ကြသည်ကိုငါဆင်ခြင်၏။ထိုမင်းအုပ်စိုးသောသူအပေါင်းတို့ကိုရေတွက်၍မကုန်နိုင်။နောက်လာသောသူတို့သည်လည်းထိုမင်းကို အားမရဘဲနေကြလိမ့်မည်။အကယ်စင်စစ် ထိုအမှုအရာသည်လည်းအနတ္တအမှု၊လေကိုကျက်စားသော အမှုဖြစ်၏။